ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆန်ဂေဘရီယယ်စီတီဒေါက်တာမောင်မောင်ဒေါ်မီယုသမီးမချုသေမောင်မိသားစုတို့၏ဓမ္မစကုဓမ္မယုံတွင်မှရှင်မင်းဝန်ဆရာတော်၏ငါးရက်တရားစခန်းပွဲ၌ဓမ္မဒါနတရားလူပေးလူမှာကတော့တတိပ္ပဏသုတ်တန်တရားဗာတရားတော်လည်း ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်မှာဘုန်းကြီးစောစောကပြောခဲ့ပါတယ်အပိုင်း၃ပိုင်းနဲ့မြတ်စွာဘုရားဟောတယ်ပထမပိုင်းကအကျိုးတရားတွေဟောပြီးဒုတိယပိုင်းမှာကျတော့ကျင့်စဉ်တွေဟောတယ်လို့ပြောခဲ့ခုဘုန်းကြီးတို့ဒီသတိပဋ္ဌာန်သုတ်တံတွေကကျင့်စဉ်တွေဒီနေ့ဣရိယာပဋ္ဌာပိုင်းကိုဘုန်းကြီးဟောကြားပေးဖို့ပါဒီဣရိယာပဋ္ဌာပိုင်းမှာရသောအားဖြင့်ဘုန်းကြီးတို့ တရားအထုတ်ကြတဲ့ခါကာလမှာထိုင်တဲ့ဣရိယာပုဂ္ဂိုလ်ပဲတရားထိုင်နေတရားထိုင်နေဆိုပြီးတော့ထိုင်တဲ့ဣရိယာပုနဲ့အထုတ်မှပဲတရားရနိုင်တယ်လို့စိတ်ကထင်ကြတကယ်တမ်းကျတော့မြတ်စွာဘုရားကဣရိယာပု၄ပါးဟောခဲ့တာပါဘယ်နှပါးဟောခဲ့လဲ၄ပါးပဲဣရိယာပုနဲ့ပဲရှုရှုတရားရနိုင်ပုံတွေကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားထားခဲ့ပါတယ် ပုဏ္ဏစာပရံဘိခဝေဘိက္ခုကိစ္ဆတောဝါကိစ္ဆမိတိပဇာနာတိထီတောဝါထီတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယနောဝါတယနောမိတိပဇာနာတိဘေကဝေယံတို့များဥจิตသားတို့ဘုနာဇာပရံရှုမှပွားများအာထုကုနောက်တစ်မျိုးကဘိက္ခုယဟန်သည်ဝါတရားအာထုံနေတဲ့ယောဂီပုဂ္ဂိုလ်သည် ကိစ္ဆံတော်ဝါသွားတော်လီဝါသွားလျင်လီဝါသွားတုံးသွားစေသွားခိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟူ၏ပဉ္စနာတိတိဤဝါတိအောင်ရှုပါထိတော်ဝါရတ်တော်လီဝါရတ်လျင်လီဝါရတုံးရစေရခိုက်ရစေမူလီထိတော်မိတိယတိဟူ၏ပဉ္စနာတိတိဤဝါတိအောင်ရှုပါနိသိဏောဝါထိုင်တော်လီဝါထိုင်လျင်လီ ဝါထိုင်နှုံးထိုင်စေထိုင်ကြိုက်ထိုင်စဉ်မူလီနိသိဏောမိတိထိုင်သည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါတရားနောဝါလျှောင်းတော်လီဝါလျှောင်းလျင်လီဝါလျောင်းတုံလျောင်းစေလျောင်းကြိုက်လျောင်းစေမူလီတရားတော်မိတိလျောင်းသည်ဟု၏ပဇာနာတိတိဝါတိအောင်ရှုပါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက ဣရိယာပု၄ပါးရှုမှတ်ပုံတွေကိုဟောကြားတော်မူထားပါတယ်။အဲဒီမှာကိစ္ဆံတော်ဝါကိစ္ဆာမိတိပဇာနာတိ။သွားလို့ရှိရင်သွားတဲ့အမူအရာလေးကိုသိအောင်ရှုတဲ့။ဘယ်အမူအရာကိုရှုရမှာလဲ။အေးသွားတဲ့အမူအရာလေးကိုသိအောင်ရှုလို့မြတ်စွာဘုရားဟောထားတာ။အဲဒီသွားတဲ့အမူအရာလေးကိုသိအောင်ရှုဖို့ ဟောကြားထားတဲ့အတိုင်းပဲဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကတရားရှုပွားအားထုတ်ကြတဲ့ပုဂ္ဂိုလ်များကိုသွားတဲ့အမူအရာတိုင်းကို ရှုမှတ်ဖို့အတွက်ညွှန်ကြားပေးပါတယ်သင်ကြားပေးပါသွားရင်လည်းသွားတယ်သွားတယ်ရှုလို့ရနိုင်တဲ့အကြောင်းတကယ်လို့ပို့ပြီးတော့စူးစူးဆိုင်ဆိုင်ရှုစိတ်ကလေးပေါ်မှာရှုစိတ်ကလေးပူရောက်စေခြင်းလို့ရှိရင်သွားတဲ့အခါမှာ ညာချေလန်းလိုက်တဲ့အခါမှာညာလန်းတယ်စိတ်လေးကိုညာဘက်ကိုစိတ်လေးညှုတ်ပြီးတော့ရှုဖို့ဘယ်ချေလန်းလိုက်တဲ့အခါမှာဘယ်လန်းတယ်စိတ်လေးကိုဘယ်ချေပေါ်မှာပဲစိတ်လေးညှုတ်ပြီးရှုဖို့အဲ့ဒီဘယ်လန်းညာလန်းပေါ်မှာပဲရှုစိတ်ကလေးစိုက်ပြီးတော့ရှုဖို့အဲ့ဒီအကူနိုင်နိုင်နေနေရှုနိုင်ပြီဆိုတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီမှာကြွားတယ်ချားတယ်တလန်းတလန်းကိုနှစ်ချင်းမှတ်နေရှုမှတ်ဖို့ သူ့ကိုနိုင်နှင်းလာတဲ့ပုဂ္ဂိုလ်ကြတော့ကြွားတယ်လမ်းတယ်ချားတယ်အဲမှာသုံးချက်မှတ်ကလေးနဲ့ရှုမှတ်ဖို့ဒါကိုဘုန်းကြီးတို့တက္ကရာဆရာကဆိုရင်6ချက်မှတ်တယ်နဲ့ပဲ6ချက်မှတ်နဲ့တောင်းညွှန်ကြားထားတယ်ကြွားဆွဲလမ်းလွတ်ချနင်းဆိုပြီးတော့ကြွားတဲ့ခံမှလည်းကြွားတယ်လို့ရှုဖို့ဆွဲလိုက်တဲ့ခံမှလည်းဆွဲတယ်လို့ရှုဖို့လမ်းလိုက်တဲ့ခံမှလမ်းတယ်ရှုဖို့ လွတ်လိုက်တဲ့ခံမှာလွတ်တယ်ရှုဖို့ချလိုက်တဲ့ခံမှာချတယ်ရှုဖို့နင်းလိုက်တဲ့ခံမှာနင်းတယ်ရှုဖို့အဲ့မှာကြောဆွဲလန်းလွတ်ချနင်းဆိုပြီးတော့အတက္ကရာဇာကဖွင့်ပြထားပါဒီတဲ့ပို့ပြီးတော့စေဥစိတ်ဆလေးတွေပါရှုမယ်ဆိုရင်မှတ်ချက်ပေါင်းအများကြီးထည့်ပြီးရှုလို့ရသွားတာဒါကြောင့်ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးကဒီသွားတဲ့အမူအရာလေးကိုယောဂီတိုင်းယောဂီတိုင်း ရှုမှတ်ပြီးတော့တမာတိထူထောင်ဖို့ဒီစဉ္ညာရှုရင်းနဲ့လည်းပဲစိတ်တည်ငြိမ်မှုတမာတိလောက်တည်းမဟုတ်ဘဲနဲ့ယုံနာဖြစ်ဖြစ်ဒီထိအောင်သိမြင်နိုင်တဲ့ဉာဏ်တွေလည်းပေါ်နိုင်တဲ့အကြောင်းပါရမီတို့ရှိရင်စဉ္ညာလျှောက် ရှုမှတ်ရင်းနဲ့ပဲတရားသိဉာဏ်တူတွေရနိုင်တဲ့အကြောင်းကိုတရားအထုတ်ကြတဲ့ယောဂီသူတော်စင်များကို သင်ကြားပေးပြီးတော့ဟောကြားတော်မူခဲ့ပါအဲဒီခါမှာအချို့အချို့ ဆရာတော်ဘုရားကြီးစပြီးတော့ရန်ကုန်မြို့တထေးစာဥသွင်ရဲ့ပင်လျောက်ချက်အရအဲ့ဒီချင်းတို့ကဝင်းကြီးချုပ်ဥနုကိုယ်တိုင်ပေါ့ရွှေဘုံမြို့ကို ရောက်ရှိပြီးတော့မာဇီဆရာတော်ဘုရားကြီးကို အောက်ပြေအောက်ရွာကိုသာသနာပြုကြွဖို့ဆိုပြီးတော့ပြင်လာခဲ့တာအဲ့ဒီချိန်ကစပြီးတော့ဒီလိုဣရိယာပု၄ပါးရှုမှတ်ပုံတွေကိုသုံးသင်ညွှန်ပြတဲ့အခါမှာ အဲ့ဒီမှာစာပေတွေနဲ့လည်းပဲတိုက်ခိုက်တာရှိပါတယ်ဒီတိုင်းနဲ့လည်းနှုတ်နဲ့လည်းပဲပြောဆိုပြီးတော့တိုက်ခိုက်တဲ့ပုဂ္ဂိုလ်ကြီးရှိပါသွားရင်သွားတယ်လို့သိယုံနဲ့ဝိပဿနာဖြစ်ရောလားစသည်ဖြင့်သွားရင်သွားတယ်လို့သိယုံနဲ့တရားရောရလို့ရရနိုင်လို့လားဆိုပြီးတော့အဲ့ဒီလိုမိကုန်းတွေထုတ်ပြီးတော့မျိုးစုံပြောကြဆိုကြတာတွေရှိပါအဲ့ဒီမှာလည်းပဲဘုန်းကြီးက မန္တလေးကနေပြီးတော့ရန်ကုန်မြို့ကိုရောက်လာတဲ့အခါအဲ့ဒီမှာမရောက်ခင်ရွှေဒဂုံရဲ့အရှိဘက်မှာတင်နန်းနေရှိပါတယ်ဗာတင်နန်းညာတင်နန်းဆိုတာတင်နန်းမျိုးစုံမှာပဲရှိလို့ရှိမို့အဲ့ဒီမှာဘုန်းကြီးတင်နန်းတစ်ခုကိုတငယ်ချင်းတယောက်ကခေါ်သွားတာနဲ့လိုက်သွားပြီးတော့အဲ့ဒီတင်နန်းသူအပြင်ဒီတတိပဋ္ဌာန်တင်တန်းပါမယ်အဲ့ဒီမှာပို့ချတဲ့ပုဂ္ဂိုလ်ကလူဆရာပုဂ္ဂိုလ်ကြီးဖြစ်ပါတယ်လူဆရာကြီး အဲလူဆရာကြီးကနေပြီးတော့သူနားလည်ထားတဲ့ဖတ်ထားတဲ့အထကတာရဲ့အဖွင့်ဤပြောပြပြီးတော့နောက်ကတန်ဃာတွေကနေပြီးတော့အဲ့ဒီမှာပါဠိတော်တွေကိုရွတ်ပြီးအထကတာတွေရွတ်ပြီးပါဠိတွေရွတ်ပြီးဒီလိုပေါ့သူကလည်းပဲမမိတဲ့လောက်ကိုတချင်းငေါငေါနဲ့ရွတ်ဖတ်ပြီးအဲဒီမှာဒီလို သွားရင်သွားတယ်လို့ရှုမှတ်ယုံနဲ့တရားရနိုင်ပါ မလားစသည်ဖြင့် ခွေးမြေခွေးအစရှိတဲ့အញ្ញံစားတ attva တွေတောင်သွားရင် သွားမှန်သိတာပဲသိယုံလေးနဲ့တရားရနိုင်ပါမလားလူပုဂ္ဂိုလ်တွေတာမန်ပုဂ္ဂိုလ်တွေလည်းပဲမိမိတို့အိမ်မှာနေတဲ့အခါမှာသွားရင်သွားမှန်သိတယ်ဖျားသွားမယ်ကြောင်းသွားမယ်ဈေးသွားမယ်ပန်းချံသွားမယ်သွားရင်သွားမှန်သိတာပဲအဲဒီလိုသိယုံနဲ့တရားရရောလားဝိပဿနာရောဖြစ်နိုင်ပါမလားဆိုတာ ड़ी ဟောပြောပြီးတော့မျိုးစုံပြောဆိုတာဒီကိုယ်တိုင်ပဲအဲ့ဒီမှာသင်္นานမှာနားထောင်ကြားခဲ့ရပါအဲ့ဒီတော့အဲ့ဒီချိန်တုန်းကတော့ဘုန်းကြီးတို့ကစာပေမနှက်ဆက်သေးဘူးလေဒီတိပြဏသုတ်တံဆိုတာဘုန်းကြီးတို့ဘာမှမလေ့လာဘူးသေးတဲ့အချိန်ပေါ့ဒါပေမဲ့လို့လူပုဂ္ဂိုလ်ဖြစ်တဲ့ပုဂ္ဂိုလ်ကဒီလောက်ထင်ရှားကြောကြားတဲ့ဆရာတော်ကြီးတွေကိုပုတ်ခံပြီးပြောဆိုနေတာကိုတော့နားမထောင်နိုင်ဘူးပေါ့နိ ကိုကိုဟာကိုကိုတင်နန်းကိုဟာကိုပေးမယ်ဒီလိုမဟုတ်ဘဲနဲ့အကြာကြာဆရာတော်ကြီးတွေပုတ်ခတ်အဲ့ဒီတက္ကကြီးရဆိုရင်အဲ့ဒီပုဂ္ဂိုလ်ကြီးရဆရာကြီးရဆိုရင်ကမ္ဘာတန်းဆရာတွေဟူသည်များအကုန်လုံးပဲပုတ်ခတ်တာပါပဲမာဇီဆရာတော်ကြီးလည်းပုတ်ခတ်တာပဲမိုးကုတ်ဆရာတော်ကြီးလည်းပုတ်ခတ်တာပဲအခြားဆရာတော်ကြီးလည်းပုတ်ခတ်ပြောဆိုတာဒါနဲ့ဘုန်းကြီးကအဲ့ဒီတင်နန်းကနေပြီးတော့အများရှိမှပဲထပြီးပြန်มาတယ် နေ့လေကြောင်တောင်ကြီးမိုးကျုပ်ပြင်မူးကျုပ်စက်ကွင်းမလွတ်ဖဲနေမှာဆိုလို့အဲ့ဒီမှာသွားတော့မင်းဆိုပြီးတော့ထသွားအဲ့လိုထပြီးတော့ပြန်သွားခဲ့ဒီတော့ဘုန်းကြီးတို့အခုဒီသတိပဋ္ဌာန်တရားတွေကိုကိုယ်တိုင်ချင့်ကြံပွားများအားထုတ်ပြီးကိုယ်တိုင်လေ့လာတဲ့အခါကျတော့အဲ့ဒီမှာထာဂရဆရာဖွင့်ထားတဲ့ဖွင့်ပြချက်တွေကိုတရားလေ့လာကြည့်တဲ့အခါကျတော့ဩဒီတက္ကကြီးကဒီတဲ့ကဖွင့်ထားတာတွေကိုထုတ်ပြတာကိုဒါပေမဲ့လို့ तू ကအပြည့်စုံထုတ်မပြဘဲနဲ့ သူလိုချင်တဲ့ပြောချင်တဲ့အပြစ်ထောက်ပြခြင်းနဲ့အကွက်ကလေးလောက်ပဲသူကထောက်ပြသွားတကယ်တော့အတ္တကတဆရာကဖွင့်ပြထားပါတယ်မှန်ပါတယ်ဆိုတာလည်းထောက်ခံထားပါကာမသောနာသင်္ကလာတယောပိကိစ္ဆန္တာကိစ္ဆာမတိဇာနန္တိတဲ့ဒါဆရာသောနာသင်္ကလာတယောပိခွေးမြေခွေးအစရှိတဲ့အញ្ញံဇာတ္တဝါတို့တော်မှလည်းပဲကိစ္ဆန္တာသွားကုန်လတ်သောကိစ္ဆာမတိသွားကုန်သည်ဟု၍ ဇာဏန္တိတိကြတိကမှန်လာပါပြီဟုတ်ပါလေတဲ့ထက္ကရာဆရာကခွင့်မြေခွေအစရှိတဲ့ဉာဏ်စားတ attva တွေလည်းပဲသွားရင်သွားမှသိတယ်ဆိုတာမှန်ပါလေတဲ့ဒါမှလူပုဂ္ဂိုလ်တွေလည်းပဲသွားရင်သွားမှသိတယ်ဆိုတာမှန်ပါလေတဲ့သို့တော်လည်းပဲနပဏိတံဧဝရူပံဇာဏနံတန္တယဝုဒ္ဒံပဏ္ဏသို့တော်လည်းပဲတန်ထိုသွားလျင်သွားသည်ဟုသိသည်ဟုသောမြတ်စွာဘုရားရှင်ရဲ့စကားတော်သည် ဧဝရူပဇာရဏံတန္တာယတမ္မယဟရှင်လူတို့နှင့်တကွခွေးမြေခွေးအစရှိတဲ့အញ្ញံဇတတ္တဝါတို့၏အလေးပေါင်းအတိမျိုးကိုရည်ရွယ်၍ဟောအပ်သည်ကမဟုတ်ပါဘီဟောအပ်သည်ကနာဥဒ္ဒဟောအပ်သည်ကမဟုတ်ပါဘီဟုတ်ပါတယ်တမ္မာပုဂ္ဂိုလ်ကြီးခွေးမြေခွေးစရှိတဲ့ဉာဏ်သားတော်ဝါတွေသိတယ်ဆိုတာမှန်ပါတယ်သို့တော်မြတ်စွာဘုရားရဲ့အလိုတော်ကအဲလိုတမ္မာပုဂ္ဂိုလ်တွေရဲ့အတိခွေးမြေခွေးအစရှိတဲ့ အညံစားတ attva တို့ရဲ့အလေးပေါက်အတိမျိုးကိုဆုလိုရင်းမဟုတ်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့ဧဝရူပဇာနနံတဲ့။ဧဝရူပဇာနနံတတုပန္နတိပဇံယတိတဲ့။အဲဒီလိုအလေးပေါက်အတိဟာဓမ္မပုဂ္ဂိုလ်များသိတဲ့အတိခွေမြေခွေအစရှိတဲ့ပုဂ္ဂိုလ်များရဲ့သိတဲ့အတိတရားဝါရဲ့သိတဲ့အတိအဲ့ဒီအတိဟာတတုပန္နတိနပဇံယတိ။တတ္တဝါဟုစွဲလန်းတဲ့အယူကိုလည်းပဲမပယ်နိုင်ဘူးတဲ့ အတ္တတင်ညာဥက္ကာတိတိအသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပဲမခွာနိုင်ဘူးမနှုတ်နိုင်ဘူးတဲ့ဒါကြောင့်ကမ္မထာနာဝကမ္မထာလည်းမမြည်ဘူးတဲ့တတိပဌာနာဘာဝနာဝတတိပဌာန်ဘာဝနာလည်းမဖြစ်ပါဘူးတကူမှမဟုတ်ပါဘူးဒါတမ္မာပုဂ္ဂိုလ်ရဲ့အတိဟာတတဝါဟုစွဲလန်းနေတဲ့အစွဲလန်းလည်းမပယ်နိုင်ဘူးအသက်ကငါကောင်ဆိုတဲ့ထင်မှတ်ခြင်းကိုလည်းပဲမခွာနိုင်ဘူးမနှုတ်နိုင် အဲ့လိုမလုံနိုင်တဲ့မပယ်နိုင်တဲ့အတွက်ကြောင့်ကမ္မထာလည်းမမြည်ဘူးတတိပဋ္ဌာန်ဘာဝနာလည်းမမြည်ပါဘူးတဲ့တက္ကရာဆရာကဖွင့်ပြတာတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ရဲ့သွားရင် သွားတယ်ဆိုတဲ့အတိကြတော့ဘယ်လိုလဲအဲ့တော့သွားရင်သွားတယ်ဆိုတဲ့ပုဂ္ဂိုလ်ရဲ့အတိကြတော့တဲ့ဘိက္ခုနောယဟန်ဤဇာနနံတိတဲ့အတိမျိုးသည် တတ္တုပလတ်တိပစေတိတတ္တဝဟုဆွဲလန်းခြင်းကိုလည်းပင်ပယ်တတ်တယ်အတ္တတင်ညာဥက္ကာတိတိတဲ့အသက်ကောင်ငါကောင်ဟုထင်မှတ်ခြင်းကိုလည်းပင်ခွာနှုတ်နိုင်တယ်တဲ့ဒါကြောင့်ကမ္မထာနိစ္စကမ္မထာလင်းမြည်တယ်တတိပဋ္ဌာနာဘာဝနာစတတိပဋ္ဌာန်ဘာဝနာလေးဖြစ်ပါလေကဲဘုန်းကြီးတို့ယောဂီများရဲ့လက်တွေ့ရှုမှတ်ပြီးတော့အားထုတ်နေတဲ့ပုဂ္ဂိုလ်ပေါ့သွားရင်သွားတယ်သွားတယ်လို့ရှုနေတယ် သုံးမှုညာလန်းရင်ညာလန်းတယ်ပယ်လန်းရင်ပယ်လန်းတယ်လို့ရှုနေတယ်အဲ့ဒီရှုအဲ့ဒီရှုမှတ်နေတဲ့ယောဂီရဲ့အတိဟာတဲ့တတဝဟုအစွဲလန်းကိုလည်းပယ်နိုင်တယ်တဲ့အသက်ကောင်ငါးကောင်ဟုထင်မှတ်ခြင်းကိုလည်းခွာနိုင်တယ်နှုတ်နိုင်တယ်တဲ့ဒါကြောင့်ကမ္မထံလေးမြည်တယ်တတိပဌံဘာဝနာလေးမြည်တယ်အခုလက်တွေ့အားထုတ်နေကြတဲ့ယောဂီများဈဉ္ဉံအမှတ်ကိုသေချာရှုကြည့်ပါ ဈဉ္ညာမကိုတည်တည်ချာချာလေးရှုကြည့်ပါမြတ်စွာဘုရားဟောတဲ့အတိုင်းကိစ္ဆံတော်ဟာကိစ္ဆာမိတိပဇာနာတိသွားတယ်သွားနေရှုကြည့်ပါပထမတော့ယောဂီပုဂ္ဂိုလ်များ ခြေတော်ကြီးပညာတရဏီထင်းနေမှပါပဲညာခြေလမ်းနေဆိုရင်လည်းပဲညာခြေတော်ကြီးဒီမှာခြေတော်ကြီးရှိကိုလှမ်းသွားတယ်ဘယ်လမ်းနေဆိုရင်လည်းပဲဘယ်ခြေတော်ကြီးရှိကိုလှမ်းသွားတယ်အဲ့ဒီမှာခြေတော်ဆိုတဲ့ပညာတရဏီထင်းနေပါသွားနေတာဘယ်သူလဲဆိုငါသွားနေတယ် ယောက်ျားသွားနေတယ်မိန်းမသွားနေတယ်ပုဂ္ဂိုလ်တ attva သွားနေတယ်အသက်ကောင်ဝิญဉ်ကောင်သွားနေတယ်အဲဒီလိုသွားနေတဲ့အခါမှာဒီတေးသေးချာချာရှုကြည့်ရှုကြည့်တဲ့အခါကျတော့ပထမပိုင်းမှာငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်ဒီအစွဲကြီးရှိပါတယ်ခြေတော့ဆိုတဲ့ပညာတရားကြီးလည်းပဲထင်းနေပါတယ်သို့တော့အဲ့ဒီယောဂီပုဂ္ဂိုလ်ကဈဉ္ဉံအမှတ်ကိုသေးသေးချာချာရှုကြည့်တစ်ခေါက်ရှုလိုက် ဒီတစ်ခေါက်နဲ့မတည်သေးရင်နောက်တစ်ခေါက်ရှုလိုက်နောက်တစ်ခေါက်နဲ့မရှုသေးရင်နောက်တစ်ခေါက်ရှုလိုက်ဈဉ္ဉံဆိုတာစင်ကမပါဠိရလားပါစင်ကမဆိုတာခောက်တုတ်ပြန်ခြင်းလို့အဓိပ္ပာယ်ရနေရာလေးတနေရာလေးကိုခောက်တုံ ခောက်ပြန်ရှောက်နေတာကိုဈဉ္ဉံလို့ခေါ်တယ်ကိုလျှောက်တဲ့ဈဉ္ဉံလမ်းဟာလည်းပဲညီညာတဲ့ဈဉ္ဉံလမ်းဖြစ်ရအဲ့ဒီပုံမှာခောက်တုံခောက်ပြန်ယောဂီပုဂ္ဂိုလ်အမှတ်တတိနဲ့ရှောက်သွားတယ်လို့ပဲရှုရှု ညာလန်းနဲ့ပင်လန်းနဲ့လိုပဲရှုရှုရှုကြည့်ပါအဲ့ဒီလိုယောဂီပုဂ္ဂိုလ်ကသေသေးချာချာနှစ်ခေါက်ကသုံးခေါက်သုံးခေါက်ကလေးခေါက်ငါးခေါက်ကဆယ်ခေါက်ဆယ်ခေါက်ကအခေါက်20ဒီလို ရှုတဲ့အခါကျတော့ရှုစိတ်ကအဲ့ဒီညာခြေလန်းရင်ညာလန်းတဲ့ပုံမှာပဲမဆိတ်ကလေးမြစ်စိုက်ပြီးကြာသွားတယ်ဘယ်ခြေလန်းတဲ့ခံမှလည်းဘယ်လန်းတဲ့ပုံမှာပဲမဆိတ်ကလေးစိုက်ကြာသွားတယ် အဲ့ဒီရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးဆိုင်ပြီးကြာနေ။အခြေလန်းလိုက်ညာခြေပေါ်မှာဘေးခြေလန်းလိုက်ဘေးခြေပေါ်မှာရှုစိတ်ကလေးကဘယ်မှမသွားတော့။ဘေးအပြင်မှလည်းမရောက်တော့မိမိရဲ့ပတ်ဝန်းကျင်မှာရှောင်နေတဲ့ပုဂ္ဂိုလ်တွေစီမှာလည်းစိတ်မရောက်တော့။ယောဂီရဲ့ရှုစိတ်ကလေးကရှုမှတ်ရမယ်အဲ့ဒီညာခြေလန်းတဲ့ပေါ်ဘေးခြေလန်းတဲ့ပေါ်မှာစိတ်ကလေးကမြဲကပ်တည်နေတယ်။အဲ့ဒီခါကျတော့ယောဂီရဲ့အသိဉာဏ်အပြောင်းသွားတယ် ခြေတော့ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့ဟောလှမ်းတိုင်းလှမ်းတိုင်းတင်းတင်းသွားတဲ့သဘောတောင့်တောင့်သွားတဲ့သဘောဒီသဘောလေးတွေ့နေရွေ့ရွေ့သွားတဲ့သဘောဒီသဘောလေးတွေ့နေဘယ်ရှင်လမ်းနေဆိုရင်လည်းဒီတိုင်းပဲတင်းသွားတဲ့သဘောရွေ့သွားတဲ့သဘောတင်းသွားတဲ့သဘောတောင့်သွားတဲ့သဘောဒီသဘောလေးပဲတွေ့နေသေချာရှုမှတ်ကြည့်သေချာဘုန်းကြီးကပြောတဲ့အတိုင်းလက်တွေ့ကြကြသေချာရှုမှတ်ကြည့်အဲ့ဒီမှာပညာဆိုတဲ့ဒီခြေတော့ဆိုတဲ့ပညာတရံပြောက် ပျောက်ပြီးတော့တကယ်ပရမတ်ရွေသဘောလေးတင်းသဘောလေးတောင်းသဘောလေးဒီသဘောလေးပဲသိနေတယ်အဲလိုသိနေတဲ့အခါကျတော့ဒီရွေနေတာတင်းနေတာတောင်းနေတယ်ဆိုတာဝါယောတဖြင့်ဗဒ္ဒပါလိမ့်မယ်ဝါယောတဖြင့်အဲ့ဒီဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဘာတရားလဲအဲ့ဒီလိုရွေ့နေတဲ့သဘောတင်းနေတဲ့သဘောတောင့်နေတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကနန္တရားအဲ့ဒီတော့ဒီမှာလမ်းတိုင်းလမ်းတိုင်းဟာ ဘာနဲ့ဘာကိုတွေ့သွားတယ်ယုံနဲ့နာမဲ့တွေ့သွားအဲ့ဒီထဲမှာငါဆိုတာပါသေးရလားပုဂ္ဂိုလ်တ attva ဆိုတာပါသေးရလားလုံးဝအတ္တဒိဋ္ဌိသက္ကာယဒိဋ္ဌိမပြုတ်ဘူးလားတခါလဲပြုတ်သွားပြီဈဉ္ညာရှောင်းရှုမှတ်နေတာနဲ့ပဲဒီမှာအတ္တဒိဋ္ဌိသက္ကာဒီအစွဲလန်းနေအားလုံးလွန်မြောက်သွားပြီအလင်းရောက်ရင် အမှောင်ပြောက်သွားသလို အမှန်မြင်တဲ့က အမှားဒိဋ္ဌိမစင်ဘူးလားဗျာ အမှားဒိဋ္ဌိဆင်းသွားတယ်ဒီမှာဈဉ္ညာရှောင်ရင်းနေပြီအဲ့ဒီလိုယောဂီပုဂ္ဂိုလ်ကတကယ်သူ့ရဲ့သဘာဝအမှန်လေးကိုမြင်လိုက်ပြီဆိုတာနဲ့ပဲအမှားဒိဋ္ဌိဆင်းသွားပြီဒါကြောင့်တတ္တဝါဟုဆွေးလန်းခြင်းကိုလည်းပယ်နိုင်တယ်အသက်ကောင်ဝิญဉ်ကောင်ဆိုတဲ့ဆွေးလန်းကိုလည်းခွာနိုင်တယ်နှုတ်နိုင်တယ်ဒါကြောင့်ယောဂီရဲ့အတိဟာကမ္မထံလေမြည်တယ်တတိပဋ္ဌာန်ဘာဝနာရောမမြည်ဘူးလားဗျာကဲဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတာမန်ပုဂ္ဂိုလ်ရဲ့ မရှိမမှတ်ပဲသွားနေတဲ့ပုဂ္ဂိုလ်ရဲ့သွားရင် သွားတယ်လို့သိတဲ့အသိနဲ့အခုတရားရှုမှတ်နေတဲ့ယောဂီရဲ့သွားရင်သွားတယ်လို့ရှုမှတ်ပြီးတော့သိတဲ့အသိနဲ့တူသေးရဲ့လားမတူဟိုပုဂ္ဂိုလ်ကသူ့အစွဲကြီးနဲ့သွားနေတယ်ငါသွားအောင်မယ်ငါကြောင်းသွားအောင်မယ်ငါဈေးသွားအောင်မယ်ငါအလုပ်ကိုသွားအောင်မယ်ငါနေနဲ့သွားတာအခုယောဂီသွားတဲ့သွားကြတော့ငါဆိုတာပါသေးရဲ့လားယောက်ျားမိန်းမပါသေးရဲ့လားပုဂ္ဂိုလ်တ attva ပါသေးရဲ့လားအသက်ကောင်ဝိညာဉ်ကောင်ပါသေးရဲ့လား မပါပါဘူးသွားတဲ့နေရာမှာဘသူနဲ့ဘသူသွားနေတယ်အေးယုံနဲ့နာမဲ့သွားနေတာအဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီလိုအတိလေးတွေတခါတည်းတဘာဝအတိညာလေးတွေရှင်းရှင်းလင်းလင်းသိတာပြီဆိုတဲ့အခါကျတော့ယုတ်တရားနံတရားမသိရဘူးလားဗျာတကယ်ကိုအမှန်တရားတွေယထဗုဒ္ဓဉာဏ်ယောဂီဖြစ်သွားတာဒါကြောင့်မို့တေချာရှုရင်ကမ္မထံရောမဖြစ်ဘူးလားဝိပဿနာဘာဝနာရောမမြည်ဘူးလား ဒါကြောင့်မို့သွားတဲ့အခါမှာသေသေးချာချာရှုပါလို့ဘုန်းကြီးကဆောင်ပုဒ်လင်္ကာလေးပေးထားတယ်။အဲ့ဒီဆောင်ပုဒ်လေးဆိုကြည့်အောင်။သွားရင်သွားမှန်သည့်သွားရင်သွားမှန်သည့်သေသေးချာချာမြင်အောင်ကြည့်သေသေးချာချာမြင်အောင်ကြည့်ရွေနေတာလေးတွေ့ရ၏ရွေနေတာလေးတွေ့ရ၏ဧဒါဝါယောတတ္တတိဧ သွားတာသွားမှန်သည်သွားတာသွားမှန်သည်သေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်ဘုန်းကြီးတို့သေသေးချာချာမြင်အောင်ကြည်ဆိုလို့ပဂရိမျက်စိနဲ့ဖွင့်ကြည့်ရမှလားဉာဏ်မျက်စိနဲ့ကြည့်ရမှလားဒါကြောင့်သေသေးချာချာမြင်အောင်ကြည်သေသေးချာချာမြင်အောင်ကြည်တင်းနေတာလေးတွေ့ရ၏ တောင်းနေတာလေးတွေ့ရ၏ဧဒဝါယောတတတ္တိဟောဒီမှာဈဉ္ဉံသွားနေတဲ့ယောဂီပုဂ္ဂိုလ်ဟာဒီညာလန်းတယ်ဘယ်လန်းတယ်ဆိုတဲ့သွားနေတဲ့အမူအရာဒါလေးကိုပဲတလန်းတစ်ချက်မှကလေးရှု သေချာရှုကြည့်ရင်အဲ့ဒီလိုတရွေပြီးတရွေတရွေပြီးတရွေတရွေပြီးတရွေရှေ့ကိုအစင်းစင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောနောက်ခြေလန်းဆုံးသွားတဲ့အခါသေချာကြည့်လိုက်တင်းပြီးတောင့်သွားတဲ့သဘောအဲ့ဒီသဘောပဲသေချာသိနေတယ်ဘယ်ခြေလန်းနေလို့ရှုမှတ်လိုက်တဲ့အခါမှာလည်းဘယ်ခြေပေါ်မှာပဲတရွေပြီးတရွေတရွေပြီးတရွေအစင်းစင်းရွေ့နေတယ်အဲ့လိုရွေ့ပြီးတော့နောက်ဆုံးခြေလန်းဆုံးတဲ့အခါကလည်းကြတော့တင်းပြီးတောင့်သွားတဲ့သဘော ရွေ့တာလည်းပဲဝါယောဓာတ်ပဲတင်းတာလည်းဝါယောဓာတ်ပဲထောက်တာလည်းဝါယောဓာတ်ပဲဒါကြောင့်ခြေလန်းတိုင်းလန်းတိုင်းအဲ့ဒီဝါယောဓာတ်ကမတင်ရှားဘူးလားဝါယောဓာတ်ပဲတင်ရှားနေတယ်အဲ့ဒီဝါယောဓာတ်ကယုတ်သိနေတဲ့စီလေးကနံဒါပဲယုံနဲ့နံပဲယောဂီပုဂ္ဂိုလ်ဟာဒီတဲ့ပူပြီးတော့အမှတ်ကိုသေချာစူးစူးဆိုင်ဆိုင်မှတ်မယ်စူးစူးဆိုင်ဆိုင်မှတ်တော့မယ်ဆိုတော့ဖဏောင်လေးကြွာလာတာလေးကိုကြွာတယ် ခြေပွားလေးခြေပြားလေးလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်တဲ့အခါလှမ်းနေနောက်ခြေပွားလေးနဲ့တပြိုင်နဲ့တပြင်းနဲ့ချလိုက်တဲ့အခါချတယ်အဲ့ဒီမှာချတဲ့အခါမှာခြေပွားတပြင်းလုံးချရမှာနော်ဖနောင်းကစချတာလို့ခြေပြားကစချတာလို့ဒီလိုမရှိရဘူးကြွတဲ့အခါမှာသာဖနောင်းကစကြွတယ်တပြင်းလုံးမကြွရဘူးကြွတဲ့အခါကျတော့မိမိသွားနေတဲ့ပဂရိသွားနေတဲ့အခါလေကြည့်ဖို့ဖနောင်းကစကြွသွားတာပဲ အဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ကလည်းအဲ့ဒီဖနောင်းကစကြွအဲ့ဒါလေးကြွနေတာရင်ခြေပြားလေးကကြံနေသေးတယ်မလွတ်သေးဘူးအဲ့ဒီမှာနောက်မှသွားတဲ့အခါလှမ်းလိုက်တဲ့အခါကျတော့မှခြေပြားလေးကလွတ်ပြီးလှမ်းသွားတယ်လှမ်းပြီးတဲ့အခါမှာဆုံးသွားပြီဆိုရင် ခြေတော့ကိုခြံနေမယ်ဖုံအားတပြင်းလုံးခြံမယ်ဖနောက်ကစချတာမဟုတ်တပြင်းလုံးခြံလိုက်မယ်ခြံတယ်တကယ်လို့ခြေလန်းဟာတိတ်ကျဲနေရင်တော့ ရှေ့ကချလိုက်တာနဲ့နောက်ကပနောက်ကြွတာနဲ့တပြိုင်တည်းဖြစ်နေတတ်တယ်။ဒါကြောင့်ခြိလန်းကြီးဟာမကျဲလွန်မစိတ်လွန်အဲ့ဒီမှာမကျဲလွန်မစိတ်လွန်ပဲနဲ့ခြိပွားလေးချလိုက်ချတယ်။ချပြီးတာနဲ့နောက်ကခြိပနောင်လေးကြွလာတဲ့ကကြွတယ်။နောက်ရှိကိုလှမ်းလိုက်တဲ့ကမှလှမ်းတယ်။အဲ့ဒီလှမ်းတဲ့ခိုက်လေးမှကြည့်နော်။ လမ်းနဲ့အမူအရာကိုလည်းတေချာသတိစိုက်တယ်လို့ဟိုတစ်ဖက်ကခြေတော့တစ်ချောင်းနဲ့ထောက်ထားရလို့တောင့်တင်းနေတဲ့သဘောကိုလည်းအဲ့ဒီဘက်ကိုလည်းညံပြီးလှည့်လိုက်ရတယ်။အဲ့ဒီမှာတင်းတောင့်နေတဲ့သဘောလည်းသွားတွေ့နေလိမ့်မယ်။နောက်မှခြေပွားလေးခြားတော့ခြားတယ်။သူခြားပြီးတဲ့အခါမှာနောက်ဖနောင်းကကြွားတယ်။လမ်းနေခြားတယ်ဒီတိုင်းအဲ့ဒီခါကျတော့ယောဂီရဲ့စိတ်ကဘေးကိုဘယ်မှမရောက်တော့ဘူး ဒီညာရှိပဲရှိဖို့မှာပဲညာကြွားရီလမ်းနေချတယ်ဘယ်ကြွားရီလမ်းနေချတယ်ဒီပုံမှာပဲအဲ့ဒီပုံမှာပဲစိတ်ကစွဲမြဲနေပြီဆိုတော့တိစိတ်ကလည်းပဲပူပြီးတော့ကြွားတယ်ဆိုရင်လည်းပဲပူပြီးထူးထူးခြားခြားသိလာတယ်ထူးထူးခြားခြားကိုယောဂီပုဂ္ဂိုလ်ကကြွားတဲ့အခါမှလေးမှတည်ရွေ့ပြီးတည်ရွေ့တည်ရွေ့ပြီးတည်ရွေ့သိနေတယ်တည်ရည်ရည်နဲ့ တခါတရံကြတော့လည်းပဲယောဂီရဲ့အသိဉာဏ်နဲ့မှပေါ်ပြီးပါလာတဲ့သဘောတခါတရံကြတော့လည်းပဲဖဏောင်လေးကြွလာတာလေးပြီးတော့ပါလာတဲ့သဘောသူကမတူဘူးသူကသူသိတဲ့အချိန်ကဒီအချိန်မှာလူပို့တာသိတယ်လို့နောက်အချိန်မှာလေးတာသိခြင်းလည်းသိတယ်တခါတရံရွေ့နေတာလေးသိတယ်ရွေ့နေတဲ့သဘောလေးသိနေတာဝါယောဓာတ်ကိုသိတယ်ရွေ့နေတာလေးသိတာဗာဓာတ်ကိုသိတာနော်ဟေးပေါ်လာတဲ့သဘောလေးကိုသိတယ်ဆိုရင်တေဇောဓာတ်ကိုသိတာ ပေါ်တဲ့သဘောသိရင်ဘာကိုသိတာလဲတေဇောတက်တေဇောဆိုတာပူတာအေးတာနွေးတာမိတက်မီးဆိုတာအပေါ်လားအလေးလားလေးတိုင်းရင်အရှိကလေးလာရင် အနောက်ကိုလေးမိတွေကရိမ့်ပြီးပါသွားတယ်အနောက်ကလေးလာရင်အရှိဘက်ကိုရိမ့်ပြီးပါသွားတယ်လေးလာတဲ့ဘက်ကနေလေးကတွန်းလိုက်တာနဲ့တစ်ဖက်ကိုပါပါသွားတယ်ပေါ့ဒါမှမဟုတ်ဒီပို့တဲ့သဘောလေးတင်ရှားရင်အဲ့ဒီတေဇောဓာတ်တွေထည့်လိုက်ရ နောက်ပြီးတော့တခါတရံမှာလေးလာတဲ့သဘောမတင်ရှားဘူးလားတကယ်လို့လေးလာတဲ့သဘောလေးထင်ရှားရင်လည်းပဲအဲ့ဒီလေးသဘောလေးဟာအာဘောတတ်ပဲဘာတတ်ပါလိမ့်မယ်အာဘောဆိုတာယိုစီးတဲ့သဘောဖွဲ့စည်းတဲ့သဘောယိုစီးဖွဲ့စည်းဆိုတော့ရေတတ်ပေါ့ရေကိုပုံးတဲ့ထဲဆွဲကြည့်လိုက်ပေါ်သလားလေးသလားအေးလေးတဲ့သဘောရေတတ်အခုလေးလာတဲ့သဘောလေးထင်ရှားရင်အဲ့ဒီအာဘောတတ်တဲ့ထည့်လိုက် ဒါကြောင့်မို့ယောဂီပုဂ္ဂိုလ်ကြီးကြွတဲ့အခက်ကလေးမှာတခါတရံဝါရောတတ်ထင်ရှားတယ်တခါတရံတေဇောတတ်ထင်ရှားမယ်တခါတရံအဘောတတ်ထင်ရှားမယ်ဒါကကြွလိုက်တဲ့ဖဏောင်းလေးကြွလာတဲ့သဘောနော်အဲ့ဒီကနေခြေပြားလေးလွတ်ပြီးတော့ရှေ့ကိုလှမ်းလိုက်ပြီလှမ်းတဲ့အခါကျတော့တရွေပြီးတရွေတရွေပြီးတရွေရွေ့တဲ့သဘောနောက်ဆုံးသွားတဲ့အခါတင်းသဘောတောင်သဘောလှမ်းတဲ့အခါမှာတော့ဝါယောဓာတ်ပဲတင်ရှားဗတ္တတင်ရှားတယ် အေးဝါရောတက်ပဲတင်ရှားတယ်အဲ့ဒီလမ်းမှုလေးဆုံးသွားပြီဆုံးလိုက်တဲ့ခါကျတော့ခြားပြီးနင်းလိုက်တယ်အဲ့ဒီမှာခြားတယ်ခြားတယ်ခြားတယ်အဲ့ဒီခြားလိုက်တဲ့အချိန်လေးမှာတခါတရံမှာရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့တရိပ်နဲ့ကြာနေတယ်တခါတရံကြတော့လည်းပဲလေးပြီးကြာသွားတယ်ခန္ဓာကိုယ်အားချနေလိုက်တဲ့အခါခန္ဓာကိုယ်ကရှေ့ကိုအားလုံးဝိတ်အားလုံးကရှေ့ကိုရောက်သွားတယ်ခန္ဓာကိုယ်ရဲ့ဝိတ်တွေ အဲ့ဒီကနေလေးပြီးကြသွားတဲ့အတွက်ကြောင့်တပြေချင်းတပြေချင်းလေးကြသွားတဲ့သဘောထင်ရှားတယ်။ဒါဝါယောဓာလည်းထင်ရှားတယ်။အာဘောဓာလည်းထင်ရှားတယ်။အဲ့လိုချပြီးတဲ့အခါကျတော့ခြေဘွားကကျန်းကိုနင်းလိုက်တယ်။အခုဒီမှာဆိုတော့ဘုန်းကြီးတို့ဒီမှာကိုစောပုံမှန်နင်းရင်နုညံ့တဲ့သဘောမတွေ့ရဘူးလား။တွေ့ရပါတယ်။အဲ့ဒါပထဝီဓာတ်ပဲ။ကြမ်းတမ်းတဲ့သဘောတွေ့ရရင်ပထဝီဓာတ်၊နုညံ့တဲ့သဘော၊ကြမ်းတမ်းတဲ့သဘော။ မာသဘောပြုတ်သဘောတွေ့ရင် ပထဝီဓာတ်အခုကြမ်းမော်နင်းလိုက်တဲ့အခါကျတော့အေးသဘောမတွေ့ဘူးလားအဲ့ဒါတေဇောဓာတ်တကယ်လို့ဘူးနွေးနေတဲ့သဘောတွေ့ရင်လေတေဇောဓာတ်ပဲဒါကြောင့်မို့ဒီမှာဈဉ္ညံသွားတဲ့ကံမှာဓာတ်၄ပါးအာလို့မတွေ့ရဘူးလားကဲပထဝီဓာတ်ဆိုတဲ့မာတဲ့သဘောပြောတဲ့သဘောသို့မဟုတ်ကြမ်းတမ်းတဲ့သဘောနုညံ့တဲ့သဘောဒီသဘောတွေ့နေရပြီ နောက်ပြီးတော့တေဇောဓာတ်ဆိုတဲ့ဥသဘောဤသဘောသို့မဟုတ်ပေါ်သဘောဒီသဘောလေးတွေ့နေရတယ်ဝါယောဓာတ်ဆိုတဲ့တွန်းကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောရွေ့နေတဲ့သဘောဒီသဘောလေးတွေ့နေရအာဘောဓာတ်ဆိုတဲ့လေးသဘောပေါ်သဘောလေးသဘောလေးတွေယူစည်းသဘောလေးသဘောလေးတွေထင်ရှားနေပြီအဲဒါကြောင့်မို့ဒီမှာဇင်းညာလျှောက်ပြီးတော့တေချာရှုနေရင်အဲ့ဒီပုဂ္ဂိုလ်ကသူ့ရဲ့ပြဉ္ညာဒီခြေတော့ဆိုတဲ့ဘုံတတံမထင်တော့ပဲနဲ့ ရွေ့နေတဲ့သဘော တင်းသွားတဲ့သဘောတောင့်သွားတဲ့သဘော ပေါ်လာတဲ့သဘော လေးသွားတဲ့သဘော မားတဲ့သဘောပြောတဲ့သဘောနုညံ့တဲ့သဘောချမ်းသာတဲ့သဘောဒီသဘောလေးတွေကြီးတယ်ပဲမသိရဘူးလားဗျာရှင်းရှင်းလင်းလင်းပဲဘုန်းကြီးတို့ဒါတွေကတကယ်ရှုကြည့်တကယ်ရှုကြည့်ဘုန်းကြီးတို့ဒီမှာရောက်နေတဲ့ပုဂ္ဂိုလ်တွေကအင်မတန်ဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေပဲတေချာရှုကြည့်ပါတေချာရှုကြည့်ရင်လက်တွေ့ရှုနေတဲ့အခါကလေးမှာဩဒီသဘောတွေတွေ့နေတာပါလားဆိုတာကိုယ်တိုင်ဉာဏ်နဲ့တွေ့လာပြီ အဲ့ဒီသဘောလေးတွေမြင်လာရင်တွေ့လာရင်အမှန်သီလားအမှားသီလားတရားသိတာလားမတရားသိတာလားအေးဒါကြောင့်မို့ဘုန်းကြီးတို့သေချာလေးရှုတာအောင်ဘုန်းကြီးဆောင်ပုံလေးပို့ချပေးလိုက်မယ်နော်ကြွတာကြွမှန်းသည့်တေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ ပေတဝါယောတတတိကြွတာကြွမှန်သည်သေသေးချာချာမြင်အောင်ကြည်ပေါ်နေတာလေးတွေ့ရ၏ဧရာတိဇောတတ္တိ ကြွတံကြွမှန်းသည်သေးသေးချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏ဧတာအဘောတတ္တိဟောဒါဖဏောင်လေးကြွလာကြိုက်လေးမှာသိနေတဲ့အသီလေးတွေနောက်တစ်ခါလှမ်းကြိုက်မှာလှမ်းတာလှမ်းမှန်းသည်လှမ်း သေးသေးချာချာမြင်အောင်ကြည်သေးသေးချာချာမြင်အောင်ကြည်၍နေတာလေးတွေ့ရ၏၍နေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏တောင်းနေတာလေးတွေ့ရ၏ဧဒဝါယောတတ္တိဧ ဟောလန့်ကြိုက်ကလေးမှာဝါယောဓာတ်ကတင်ရှားနေရွေနေတာတင်းသွားတာတောင့်သွားတာဒီသဘောလေးဟောချနေလိုက်တဲ့အခါကြည်လိုက်ချာတာချမ်းမှန်းသည်ချာတာချမ်းမှန်းသည်ဒေသေးချာချာမြင်အောင်ကြည်ဒေသေးချာချာမြင်အောင်ကြည်ရွေနေတာလေးတွေ့ရ၏ရွေနေတာလေးတွေ့ရ၏ဧဒဝါယောဓာတ်တည်း ချာတာချမ်းမှန်းသည်တေသေးချာချာမြင်အောင်ကြည်လေးနေရာလေးတွေ့ရ၏ဧဒါအဘောတတ္တိဟောခြေတော်လေးလမ်းကိုက်ကနေပြီးတော့ချလိုက်တဲ့အချိန်လေးမှာတခါလေရွေ့ရွေ့ကြသွားတဲ့သဘောတင်ရှားရင်ဝါယောတတ် လေးကျသွားတဲ့သဘောလေးတင်ရှားရင်အာဘောဓပဲနောက်တစ်ခါကြမ်းနဲ့ထိတဲ့အခါကြည့်ထိတာထိမှန်းသည်သေးသေးချာချာမြင်အောင်ကြည်မာနေတာလေးတွေ့ရ၏ပြော့နေတာလေးတွေ့ရ၏နုညံတာလေးတွေ့ရ၏ ကျမ်းဌာနာလည်းတွေ့ရ၏ဧတာပထဝီဓာတ္တတိဟောချနေလိုက်တဲ့အခါမှာပထဝီဓာတ်ထင်ရှားတယ်။ဘာကြောင့်လဲမာသဘောပြုသဘောသို့မဟုတ်ကျမ်းတဲ့သဘောနုညံ့တဲ့သဘောရည်ကြီးပေါ်ရှောင်နေတယ်ဆိုရင်မာသဘောပြုသဘောတွေတွေ့ရတယ်။ဒီကိုယ်စောပေါ်ရှောင်နေတဲ့အခါနုညံ့တဲ့သဘောတွေ့ရတယ်။ဒါလေးတွေပေါ့တကယ်လို့ဒီမှာပဂရိကျမ်းမြင်ကိုနင်းလိုက်ရင်တော့ ဤသဘောနှွေသဘောမတွေ့ရဘူးလားတွေ့ရပါတယ်ကဲထီရာထီမှန်းသည်ထီရာထီမှန်းသည်တေတေချာချာမြင်အောင်ကြည်တေတေချာချာမြင်အောင်ကြည်ဟောအေးနေရာလေးတွေ့ရ၏အေးနေရာလေးတွေ့ရ၏နှွေနေရာလေးတွေ့ရ၏နှွေနေရာလေးတွေ့ရ၏အေရာတေဇောတတ္တတိအေ ဒါဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ရင်းနဲ့တွေ့မြင်နေတဲ့တကယ့်သဘာဝတွေပဲတရားဆိုတာသဘောတရားဆိုတာဘာလဲလဲသဘောဆိုတာတရားတဲ့သဘောဆိုတာဘာလဲတရားတွေ့ကြည့်ရင်ဘာကိုတွေ့အောင်ရှုရမလဲေးတရားသိကျင်ရင်ဘာကိုသိအောင်ရှုရမလဲတရားမြင်ကျင်ရင်ဘာကိုမြင်အောင်ရှုရမလဲ သဘောမြင်ပြီသဘောတွေ့ပြီသဘောသိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တရားမသိဘူးလားသိပါတယ်တရားမတွေ့ဘူးလားတွေ့ပါတယ်ဘာတရားလဲဆိုရင်ယုတ်တရားနဲ့နတ်တရားယုတ်နတ်တရားကိုမိမိတွေ့ပြီအဲ့ဒီကနေယောဂီဆက်လက်ပြီးတော့ရှုလေဈဉ္ညာဆက်ပြီးဒီတိုင်းရှုဈဉ္ညာရောက်တဲ့အခါမှာဘုန်းကြီးစောစောကပြောပြီးနော်လမ်းကျွေးရမယ်လမ်းဟာညင်ညာတဲ့လမ်းဖြစ်ရမယ်နောက်ပြီးတော့ကမှု ကသင်းတွေဘာမှမရှိအောင်ဂျိုင်းကွက်ကျင်းကွက်ဘာမှမရှိအောင်အဲ့ဒီညီညာတဲ့လမ်းပေါ်မှာနေရာရွေးပြီးတဲ့အခါကျတော့မှဒီမှာရှောင်မယ်ဒီနေရာကနေဟိုနေရာထိအောင်ရှောင်မယ်အစာဆုံးကိုတတ်မှတ်ထားလိုက်အဲ့ဒီမှာမတ်တရံပြီးတော့မျက်လွန်လေးကိုရှိ၄တောင်ကန်ချလက်ကလေးကတွင်းလန်းကြီးချမရှောင်နဲ့ရှေ့ပိုက်ချင်းပိုက်မယ်နောက်ပိုက်ချင်းပိုက်မယ်ပိုက်ပြီးတော့စိတ်ကကိုရှုမှတ်မယ်ခြေထောက်စီကိုတေချာလေးစိုက်ထား တစ်ချက်မှနဲ့ညာနှမ်းနဲ့ပင်နှမ်းနဲ့မှတ်မယ်ဆိုရင်လည်းညာချီပဲချီပေါ့နှစ်ချက်မှသုံးချက်မှနဲ့မှတ်မယ်ဆိုရင်လည်းကြွားတယ်ပေါ့လှမ်းတယ်ပေါ့ချတယ်ပေါ့အဲ့ဒီပုံမှာစိတ်လေးတစ်ခါနဲ့ဆွေးမြဲစွာကနေအောင်ဖြည်းဖြည်းချင်းလေးရှုသွားအဲ့လိုဖြည်းဖြည်းချင်းလေးရှုသွားတော့အခုပြောတဲ့သဘာဝတွေထင်လာပြီသဘာဝလက္ခဏာတွေထင်လို့အားကောင်းလာတဲ့အခါကာလကြတော့ရှုတိုင်းရှုတိုင်းဈဉ္ဉံလေးဟာတစ်ချက်ချီတလန်းလှမ်းလိုက်တလန်းပြတ်သွားလိုက်နောက်ထပ်အတိတ်တလန်းဖြစ်ပေါ်လာလိုက် ပြက်သွားလိုက်နောက်ထပ်အတိတ်တလန်းဖြစ်ပေါ်လာလိုက်ပြက်သွားလိုက်မြဲတာတွေ့တာလားမမြဲတာတွေ့တာလားမြဲတာတွေ့တာပါဒါချီလန်းတလန်းချင်းတလန်းချင်းရဲ့မမြဲပုံလေးနော်ဘုန်းကြီးတို့ဒီထဲမှာကြွရတယ်ဆိုရင်ကြွမှုအစဉ်စဉ်ရဲ့မမြဲပုံလှမ်းမှုအစဉ်စဉ်ရဲ့မမြဲပုံချမ်းမှုအစဉ်စဉ်ရဲ့မမြဲပုံတွေရောမတွေ့နိုင်ဘူးလားဝိပဿနာရီအားတွေကောင်းရင်ကောင်းသလောက်ဉာဏ်ထက်ရင်ထက်သလောက်အဲ့ဒီပုဂ္ဂိုလ်ရဲ့အစဉ်အစဉ်တခါတည်းဖြစ်ပြနေပုံတွေကိုတွေ့လိမ့်မယ် အခုဘုန်းကြီးပြောနေတာလေးကတလန်းကိုဒီမှာတလန်းပြတ်သွားလိုက်တလန်းအသစ်ဖြစ်လိုက်တလန်းပြတ်သွားလိုက်တလန်းအသစ်ဖြစ်လိုက်ဒါအကျဉ်းစားလေးပဲကျေးဇူးတော်ရှင်တောင်မြို့မဟာကဏ္ဍကိုဆရာတော်ဘုရားကြီးကပထမခြေလန်းယုံနံတန်းတို့လန်းဒုတိယမရှိကြဘူးဒုတိယခြေလန်းယုံနံတန်းတို့လန်းတတိယမရှိကြဘူးခြေလန်းနဲ့ခြေလန်းနဲ့ဟာပထမခြေလန်းနဲ့ဟာဒုတိယခြေလန်းလန်းလိုက်တာနဲ့မရှိတော့ပြည့်နေပြီဒုတိယခြေလန်းနေရာလဲတတိယခြေလန်းလန်းလိုက်တာနဲ့မရှိတော့ပြည့်နေပြီ အဲ့တော့ခြေလန်းနေရဲ့ဒီမှာဈဉ္ညာသွားနေတဲ့ကဒလန်ပြက်လိုက်ဒလန်ပြက်လိုက်ဒလန်ပြက်လိုက်ဒလန်ပြက်လိုက်ဖြစ်ပြနေတဲ့သဘောတွေကိုယ်တိုင်ဉာဏ်နဲ့မတွေ့ရဘူးလားဗျာကဲဒီဖြစ်ပြဉာဏ်နေအားကောင်းရင်ဘုန်းကြီးတို့ဒုက္ခအနုပဒနာဉာဏ်နေပေါ်လာမယ်အနတ္တနုပဒနာဉာဏ်နေဆက်ကဆက်ကမပေါ်နိုင်ဘူးလားဒီဉာဏ်နေအစဉ်စဉ်အားပြည့်ပြီဆိုရင်ဘုန်းကြီးတို့ ယုံနာဖြစ်ဖြစ်ဒီအလုံးပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မတွေ့နိုင်ဘူးလားပါရမီတို့ရှိမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဟိုလွတ်မြောက်မှုဆိုတဲ့ဒုက္ခအဲ့ဒီမှာလွတ်မြောက်မှုချမ်းသာတရားမရနိုင်ဘူးလားဗျာရနိုင်တယ်ဒါကြောင့်ဘုန်းကြီးတို့ဒီမှာဈဉ္ညာရှောက်ပြီးတော့ရှုမှတ်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ပေါ့ကိလေသာအသောကုန်ခံပြီးယဟန္တာဖြစ်သွားတဲ့မထေရပါရှိပါအဲ့ဒီမထေရသူပ္ပတ္တဆိုတဲ့မထေရပါ သူဟာပရပတ်ယဟန်ဖြစ်ပါတယ်ဒါပေမဲ့လို့သူဟာသူသိကျင်တာလေးတွေမရှင်းလင်းတာလေးတွေရှိတယ်ရှိတော့ကမြတ်စွာဘုရားကိုဒီမြတ်စွာဘုရားပွင့်နေပြီဒါပေမဲ့လို့လည်းပဲသူဟာထင်မကြည့်ဘူးခုမှပွင့်စားအောင်မြတ်စွာဘုရားရဲ့အရင်ဆိုပြီးတော့ဘုရားလို့အမိခံနေတဲ့တိန်စီဆရာကြီးတွေမဂလိဂောသနာဆိုတဲ့ဆရာကြီးတွေအစိတကေတာကမလဆိုတဲ့ဆရာကြီးတွေရှိတယ်6ယောက် သူတို့ကလည်းဖျားပဲဆိုပြီးတော့အမိခံပြီးတော့တပိုက်တပြည့်အတိုင်းဝိုင်းနေနေတာအဲ့ဒီပုံကိုယ်တွေကိုမေးတယ်မေးကြည့်တဲ့အခါမှာသူစိတ်တိုင်းကြအဖြေမရမရတဲ့အခါကျတော့မြတ်စွာဘုရားကိုရမဗုဒ္ဓမေးဖို့ကြပြန်တော့လေဩဖျားအကြီးကြီးတွေတောင်းမှမဖြေနိုင်ရင်ငါမေးတာကိုဒီဖျားအသေးလေးအခုမှပွင့်သစ္စာဗုဒ္ဓဘုရားအသေးလေးကဖြေနိုင်မှာမဟုတ်ဘူးဆိုမမေးခဲ့ဘူးအခုမြတ်စွာဘုရားရှင်ပြိဋိနိဗ္ဗာန်စံတော်မယ်ဆိုတာ तू သိတယ် အဲ့ဒီမှာသိတဲ့အတွက်ကြောင့်မြတ်စွာဘုရားထံလာတယ်မြတ်စွာဘုရားထံလာပြီးတော့မေးเสียရှိတာမေးဖို့လာတယ်အဲ့ဒီမှာညီတော်အာနန္ဒာကဒီပရမယဟန်နေလာပြီဆိုရင်မြတ်စွာဘုရားကိုဒုက္ခပေးတော့မယ်ဘုရားရှင်ကိုရောင်မြတ်ကြီးဟာအလွန်ပင်ပန်းတော်မူနေပြီဘုန်းကြီးတို့တွေးဝမ်းတော်လာနေတယ်တွေးဝမ်းတော်လာတယ်ဆိုတဲ့ကအားတွေအကုန်လုံးပြတ်တတ်နေပြီလုံးဝအားမရှိတော့မြတ်စွာဘုရားကိုယ်တိုင်မထိုင်နိုင်တော့ဘူးကိုယ်တိုင်မထနိုင်တော့ဘူး အဲ့ဒီမှာတခါလဲပွေထူပွေထပွေချအဲ့လိုဖြစ်နေတဲ့အချိန်မှာမြတ်စွာဘုရားအာရင်ကုန်ခန့်ပြီးပင်ပန်းနေတဲ့အချိန်မှာဒီပရမယဟန်တွေကမြတ်စွာဘုရားကိုပင်ပန်းတဲ့ပင်ပန်းအောင်ဒုက္ခပေးကြတော့မယ်ဆိုပြီးတော့ညီတော်အာနန္ဒာဝင်ခွင့်မပေးဘူးတားတယ်အဲ့ဒီညီတော်အာနန္ဒာတားနေတာကိုမြတ်စွာဘုရားကြားတယ်ကြားမှာပေါ့အခုလိုတိုက်ခိုင်းနေတဲ့နေရာမှာမဟုတ်ပဲသင်္ကန်းလေးကာထားတယ် သင်္ကလိကာတာလားမန္လာမင်းတို့ရဲ့ဥယျာဉ်တော်တွေမှာလေအင်းချင်းဥယျာဉ်တော်တွေမှာမြတ်စွာဘုရားတခါလေအဲ့ဒီမှာပဲသင်္ကလိကာပြီးတော့တခါထားပြရတာဆိုတော့အဲ့ဒီမှာဒီဘက်ကပြောနေတာကြာတော့မြတ်စွာဘုရားကဤဝါလီမှာအာနန္ဒာတဲ့သူပဒကိုလွတ်လိုက်ငါဘုရားဒီလောက်အပင်ပန်းခံပြီးတော့ဒီမန္လာမင်းတို့ရဲ့ဥယျာဉ်ကိုရောက်အောင်လာခဲ့တာသူပဒယဟန်အတွက်ငါလာခဲ့တာတဲ့ဒါကြောင့် သူ့ကိုလွတ်လိုက်တဲ့တာမထားနဲ့အဲ့ဒါနဲ့ညီတော်အာနန္ဒာလေးမြတ်စွာဘုရားမိတော်အတိုင်းလွတ်လိုက်တယ်လွတ်လိုက်တဲ့အခါကာလကျသူပ္ပဒရာညီမြတ်စွာဘုရားတန်ရောက်တင်းလျော်လျောက်ပတ်တဲ့နေရာမှာနေပြီးတော့သူမေးလို့တဲ့မိကုန်းနေမေးတာတွေကလည်းပဲဟိုဒီလိုတိတိကြီးဆရာကြီး6ယောက်ဟာသူတို့တကယ်ပဲသူတို့ဘာရဲ့စိတ်ကိုသိသလားဘာလားညာလားပေါ့လေဒါတွေသိလို့သူဘာမှအကြောင်းမထူနိုင်တော့မြတ်စွာဘုရား ဒါလေးလည်းအပူကြီးပဲအချိန်နာကုန်တော့မယ်ဒါလေးဖြစ်ပြီးနေရတယ်အဲ့တော့ငါဗျာကလည်းပြိဋိဘံစံဖို့အချိန်ကနိကနေပြီဒါကြောင့်သူပါတာငါဗျာဟောတာကိုပဲသင်နာထောင်တော့ငါဗျာအချိန်နိကနေပြီအဲ့တော့နားထောင်လို့ဆိုတော့သူပါတာယဟန်ကလည်းပဲမြတ်စွာဘုရားရဲ့အချိန်ကိုကြည့်ပြီးသိနေတော့အဲ့ဒီမှာမြတ်စွာဘုရားဟောပေးတဲ့တရားမေခင်၈ပါးတရားကိုဟောပေးတယ်။ဗာတရားကိုဟောပေးတယ်။ တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုတဲ့မဲခင်၈ပါးအဲ့ဒီမဲခင်၈ပါးကိုခြုံလိုက်ရင်မဲခင်၃ပါးပဲရှိမဲခင်ဘယ်နှပါးလဲ၃ပါးပါဗျာတိလမဲခင်တမာတိမဲခင်ပညာမဲခင်၃ပါးလေးပဲတိလမဲခင်ဆိုတာတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝ ခုတရားအထုတ်တဲ့ပုဂ္ဂိုလ်များမိမိသီလကိုလုံခြုံစွာစောင့်ထိန်ထားပြီးဆိုတဲ့ကူကဒီမဲ့ခင်သုံးပါးကပြည့်စုံပြီးသားနော်နောက်ပြီးတော့တမာရီမဲ့ခင်တမာရီမဲ့ခင်ဆိုတာကတမ္မာဝါယမရဲ့တမ္မာတတိရဲ့တမ္မာတမာရီဒါတမာရီမဲ့ခင်သုံးပါးနောက်ပညာမဲ့ခင်ကတမ္မာဒိဋ္ဌိတမ္မာကမ္မန္တပညာမဲ့ခင်ကနှစ်ပါးပေါင်းရင်မဲ့ခင်၈ပါးဒါအချင်းချင်းပြောရင်မဲ့ခင်၃ပါးအကျယ်ချဲ့ပြောရင်မဲ့ခင်၈ပါးနော်အဲဒီတော့ ခုဘုန်းကြီးတို့ယောဂီများရှုမှတ်နေတဲ့ဒီတတိပ္ပံရှုမှတ်တဲ့အာယုန်တိုင်းအာယုန်တိုင်းမှာရှုမှတ်ခိုက်ရှုမှတ်ခိုက်တဲ့မှာဒီမေခင်ရှင်ပါအားလုံးပါဝင်နေပါတယ်။သီလမေခင်ကတော့ယောဂီတို့မှာအားလုံးစင်ကြယ်အောင်စောင့်ထိန်ထားပြီဆိုတဲ့သီလမေခင်ပြည့်စုံပြီးသား။တမာရီမေခင်ဆိုတော့တမာရီမေခင် ဖြစ်ဖို့အတွက်ကအခုဘုန်းကြီးတို့ရှုမှတ်တဲ့အခါမှာထိုင်ပြီးတော့မိမိရှုမှတ်မယ်ဖောင်းအာယုန်ပင်အာယုန်လေးပဲဆိုပါစို့ အဲ့ဒီဖောင်းမှုပိန်မှုအာယုန်လေးကိုရှုမှတ်နိုင်ဖို့အတွက်ကြောင်းချဆိုင်အားထုတ်မှုမပါဘူးလားအဲ့ဒါတမ္မာဝါယမမဲခင်ပဲဒါရှုမှတ်နိုင်အောင်မှုကြောင်းချဆိုင်အားထုတ်တာဒီပေါ်မှာစီလေးရောက်သွားနောက်အဲ့ဒီပေါ်လာတဲ့အာယုန်လေးကိုတတိကပ်ပြီးတော့မရှုလိုက်ဘူးလားအဲ့ဒါတမ္မာတတိမဲခင်ရှုလိုက်တဲ့အခါကျတော့ရှုမှတ်ရအာယုန်ပေါ်မှာရှုစိတ်လေးကပ်ပြီးတော့တည်မသွားဘူးလားအဲ့ဒါတမာတမာရီမဲခင်ဟောတမာရီမဲခင်သုံးပါ မတ်ချက်တစ်ချက်ထဲမှာပဲဖောင်းတယ်လို့မတ်ချက်ကလေးတစ်ချက်မှတ်လိုက်တာနဲ့ဒီသုံးပါဘိန်းတယ်လို့မတ်ချက်ကလေးမှတ်လိုက်တာနဲ့ဒီသုံးပါပါနေဟိုဘက်ကပညာမဲခင် နှစ်ပါးပညာမဲခင်နှစ်ပါးမှာဒီအခုစိတ်လေးကဒီရှုမှတ်တဲ့အာယုံပေါ်မှာတည်နေပါပြီဆိုတော့အမှန်သိမလားအမှားသိမလားအမှန်သိပြီစောစောကဖောင်းတယ်လို့ရှုတဲ့အခါမှာဝမ်းဘက်ကြီးထင်ရှားတယ်။ပိန်တယ်လို့ရှုတဲ့အခါမှာဝမ်းဘက်ကြီးထင်ရှားတယ်။အခုကျတော့အဲ့ဒီဝမ်းဘက်ဆိုတဲ့ပြဉ္ညာတရံပြောက်ပြီးတော့ပရမတ် တင်းကလာတဲ့သဘောရောကြသွားတဲ့သဘောဝါရောတက်ကလေးတင်းလာတဲ့သဘောဟာလည်းဝါရောရောသွားတဲ့သဘောဟာလည်းဝါရောအဲ့ဒီပရမတ်စိတ်ကလေးကိုပရမတ်စိတ်စိတ်ကလေးမတွေ့ရဘူးလားတွေ့ရပါတယ်ဟေးအဲ့ဒီလိုအမှန်သိသွားပြီဝါရောတက်ယုတ်တရားလေးကိုအမှန်သိသွားပြီအဲ့လိုအမှန်သိသွားတာကိုတမ္မာဒိဋ္ဌိမဲ့ခင်ဗာမဲ့ခင်လေဟိုဘက်ကတမန်ကမ္မန္တဆိုတာလေးကဘုန်းကြီးတို့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာ ဒီရှုစိတ်ကလေးကိုရောက်သွားအောင်မို့သူကတွန်းတင်ပေးတဲ့သဘောတဲ့တမန်သင်္ကပ္ပဆိုတာကြံစီခြင်းပေါ့တမန်ကမ္မတမဟုတ်တမန်သင်္ကပ္ပဆိုတာမှန်စွာကြံစီခြင်းကြံစီတယ်ဆိုတာတွေးတောစဉ်းစားနေတဲ့ကြံစီခြင်းမဟုတ်ဘူးဒီအမှန်ကိုသိမြင်အောင်မို့ရှုမှတ်စိတ်ကလေးကိုအဲ့ဒီအာယုံပေါ်မှာရောက်သွားအောင်တွန်းပြီးတော့ပို့ပေးလိုက်တဲ့သဘောလေးကိုတမန်သင်္ကပ္ပလို့ခေါ်တယ် အဲ့တော့တမ္မာသင်္ကပ္ပဆိုတဲ့မေခင်လေးကလေဒီထဲမှာပါဝင်ပြီးသားဖြစ်သွားတယ်ဆိုတော့ပညာမေခင်ကနှစ်ပါးတမာရီမေခင်ကသုံးပါးဒီနှစ်ခုပေါင်းလိုက်ရင်ငါးပါးအဲ့ဒီငါးပါးမှတ်ချက်တစ်ချက်တစ်ချက်ပြီးစီးအောင်ဒီငါးပါးကအလုပ်လုပ်သွားတယ်။ဖောင်းတယ်လို့မှတ်လိုက်တဲ့ခါမှလည်းဒီငါးပါး။ဘေးနယ်လို့မှတ်လိုက်တဲ့ခါမှလည်းဒီငါးပါး။ဈဉ္ညာရှောင်ရင်းနဲ့ညာလန်းတယ်လို့မှတ်ရင်လည်းဒီငါးပါး။ဘယ်လန်းတယ်လို့မှတ်ရင်လည်းဒီငါးပါး။ ဒီကာရကမဲ့ခင်ဒီမဲ့ခင်၅ပါးမှတ်ချက်တိုင်းမှတ်ချက်တိုင်းကိုပြည့်စည်အောင်ဒီ၅ပါးပြုလုပ်ပေးနေတယ်။သီလမဲ့ခင်၃ပါးကမိမိတို့မှာသီလနဲ့ပြည့်စုံတဲ့အချိန်ကစပြီးမဲ့ခင်၃ပါးပြည့်စုံနေပြီဖြစ်တဲ့အတွက်ဒီမဲ့ခင်၅ပါးနဲ့ပေါင်းရင်မဲ့ခင်ဘယ်နှပါလဲ။၈ပါး။ကိုယောဂီပုဂ္ဂိုလ်များဒီရှုတိုင်းရှုတိုင်းထိုင်ပြီးရှုရှုရပ်ပြီးရှုရှုသွားရင်ရှုရှုလျောင်းရင်ရှုရှုဘယ်ဣရိယာပုနဲ့ပဲရှုရှုဒီမဲ့ခင်၈ပါးပါဝင်နေတယ်။ဒါမှမဟုတ် အခုသူ့ဘာသာယဟန်ကြီးဟာရသော်ဘုရားကဒီမဂ္ဂင်7ပါးတရားကိုဟောလိုက်တဲ့ကသူတေချာနားထောင်ပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့ပင်မတော်မူနေတယ်ကိုကိုပြောတဲ့အခါမောနေတယ်အဲ့ဒါကိုသိပြီးတော့သူလည်းပဲနာချပြီးတဲ့အခါမြတ်စွာဘုရားထံကနေပြီးတော့ဘေးကိုထွက်လာပြီးတော့အဲ့ဒီအင်းချင်းဥယျင် အတွင်းထဲမှာဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်ဘယ်လိုရှုမှတ်နေလဲ အဲ့ဒီမှာဈဉ္ဉံရှောင်ပြီးတော့ရှုမှတ်နေတယ်ယောဂီတို့ရှုမှတ်တယ်လို့ပေါ့သွားရင်သွားတယ်သွားတယ်ရှုမယ်သူ့မုံညာလမ်းတယ်ပဲလမ်းတယ်ရှုမယ်ကြွားတယ်လမ်းတယ်ချတယ်ရှုမယ်အထူးအဖြင့်တော့သိအောင်ရှုနေတာဘာဖြစ်အောင်ရှုနေတာလဲသေချာလမ်းတိုင်းလမ်းတိုင်းရဲ့သဘောတဘာဝလေးသိအောင်ရှုနေတာအဲ့လိုရှုနေတဲ့အခါကလည်းကြတော့သူမှဈဉ္ဉံရှောင်ရင်းနဲ့ရှုစိတ်ကရှုမှတ်ရမယ်အာယုံပေါ်မှာမြဲပြီးတော့ကာမေသနာပြပါဒစတဲ့និဝရဏတရားတွေလည်းမဝင်နိုင်တော့ဘူး လောဘဒေါသစတဲ့ကိလေသာတွေလည်းမဝင်နိုင်တော့အဲ့ဒီပုံမှာပဲရှုမှတ်စိတ်ကမြဲပြီးတော့ဒီယုတ်တရားနံတရားတွေရဲ့ခြေနှမ်းတိုင်းခြေနှမ်းတိုင်းရဲ့ပိုပြီးပြောင်းဖြစ်ပြီးပြမမြဲတဲ့သဘောတရားတွေကြီးတွေပဲတွေ့အဲ့ဒီမှာမမြဲတာတွေကြီးတွေမြင်တဲ့အခါကလည်းကြတော့ဒီဖြစ်မှုပြက်မှုတွေမပြတ်နှိမ့်ဆက်လို့ဆင်းရဲတဲ့သဘောအဆူမရတဲ့ကိုယ်လိုတိုင်းမဖြစ်လို့အဆူမရတဲ့သဘောအဲ့ဒီကနေပြီးတော့ဒုက္ခအနတ္တနုပဒနာဉာဏ်နေအစဉ်စဉ်အားပြည့်တဲ့အခါကျတော့အရိယာမဉ္ဇဏ်ပူဉ္ဇဏ်ဆက်ရောက် ဒီမဲ့ညာပူညာမှာလည်းပဲတင်ညာပြီးတင်ညာပေါ့အစင်းစင်မဲ့အစင်းစင်ဖူအစင်းစင်ဆက်ရောက်ပြီးတော့နောက်ဆုံးကိလေသာအသောကုန်ခန်းပြီးတော့ယဟန္တာမထေမြတ်ကြီးဖြစ်တော်မူပါလေဒါထိုင်ရှုမှရင်လားဈဉ္ညာလျှောက်ရှုမှရင်လားအေးဒါကြောင့်ဘုန်းကြီးတို့ယောဂီများဈဉ္ညာလျှောက်ရင်းနဲ့လေတရားမရနိုင်ဘူးလားတရားမတွေ့နိုင်ဘူးလားတရားမသိနိုင်ဘူးလား အေးဒါကြောင့်ဈဉ္ညာလျှောက်တဲ့အခါတမန်ငါဆံငါလေးကိုအညောင်းပြေဆိုတာမျိုးမလျှောက်နဲ့တေချာတမာရီဖြစ်အောင်လျှောက်မယ်တေချာညံဖြစ်အောင်လျှောက်မယ်အဲဒီမှာတေချာလျှောက်လို့ရှိရင်တမာရီလည်းဖြစ်လာမယ်တမာရီအကောင်းလာရင်ညံနေဖြစ်လာမယ်ဒီညံနေအပြည့်လာရင်မညံတိအောင်မကူနိုင်ဘူးလားဗျာဟေးမညံပူညံဆက်ရောက်ပြီးတော့အောက်တဲ့အပေဆင်းရဲလွတ်နိုင်တဲ့သောတာပန်တော့မဖြစ်နိုင်ဘူးလားဟေးတကယ်လို့မိမိတို့မှာပါရမီမပြည့်စုံသေးလို့ အဲ့လောက်တိအောင်ကိုတရားမရသေးဘူးဆိုရင်တောင်မှပဲဘုန်းကြီးတို့ယောဂီများဘာမှအာမငယ်နဲ့အဲ့ဒီမှာဈဉ္ဉံလျှောက်နေခြင်းအပြင်အဲ့ဒီမှာတမာရီတရားတွေအစဉ်စဉ်ဖြစ်လာမယ်ရှုတိုင်းရှုတိုင်းရဲ့ဝိပဿနာဉာဏ်လေးတွေလောက်တော့မပေါ်နိုင်ဘူးလားဗျာတကယ်တမ်းသာဆက်ကြိုးစားလို့ရှိရင်ပါရမီတို့ရှိရင်တရားတို့တွေမရနိုင်ဘူးလားအေးဒါကြောင့်မို့ဘုန်းကြီးတို့အခု ဈဉံအမှတ်တရားကိုသေးသေးချာချာကြာကြာနာနာပေါ့အခုတစ်ချက်မှတ်နေပဲရှုမှတ်ရှုမှတ်နှစ်ချက်မှတ်နေပဲရှုမှတ်ရှုမှတ်သုံးချက်မှတ်နေပဲရှုမှတ်ရှုမှတ်ဒီနေရာမှာတော့ဒီလောက်ပဲတင်ပါတယ်။ဒါပြင်အသေးစိတ်တွေထီအောင်မလိုအပ်သေးပါဘူး။အဲဒီတော့ဘယ်ရှုမှတ်မှုနည်းနဲ့ပဲရှုမှတ်ရှုမှတ်ယောဂီပုဂ္ဂိုလ်ဟာတတိထားဝရိယဆိုင်ပြီးတော့ရိုးရိုးသေးသေးရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကို